ခန်းကြီး20အငယ်1မှ9တင်းဒီရန်သူတို့ကိုစစ်တိုက်ခြင်းငှာခြီးသွားသောအခါ ကိုယ့်ထက်သာ၍များသောမြင်းယထာ လူတို့ကိုမြင်တော်လဲမကြောက်နှင့်တင့်ကိုအေဂုတ်ထုပြည်မှနှုတ်ဆောင်သောဒိဘုရားသခင်ဒါရဘုရားသည်တင့်ပေ၌ရှိတော်မူ၏စစ်တိုက်ခြင်းဤသောအခါယေဘရဟိတ်တို့သည်ချင်း၍အိုဣဒရေလအမျိုးသားတို့ယနေ့သင်တို့သည်စစ်တိုက်ခြင်းဟာရန်သူတို့ကိုချင်းကြပြီ သူတို့ကြောင့်စိတ်ပြည့်ခြင်းကြောက်ရွံ့ခြင်းတုန်လှုပ်ခြင်းထိတ်လန့်ခြင်းမရှိကြနှင့်အကြောင်းမူကားတင်တို့၏ဘုရားသခင်ဟာရဘုရားသည်ရန်သူတို့ကိုစစ်တိုက်၍တင်တို့ကိုကယ်တင်ခြင်းအလိုငှာတင်တို့နှင့်အတူကြွတော်မူသည်ဟု လူတို့အားပြောဆိုရကြမည်ဘိုးတို့ကလည်းအိမ်တစ်ကိုဆောက်၍ဘုရားသခင်၌မအပ်ရသေးသောသူရှိလျင်မိမိအိမ်သို့ပြန်၍အပ်ပါလေစေသို့မဟုတ်စစ်တိုက်ရာတွင်တည်၍ အခြားသောသူသည်ထိုအိမ်ကိုအပ်လိမ့်မည်ဟုစိုးရိမ်စရာရှိ၏။စပျစ်ဥယျာဉ်ကိုစိုက်၍စပျစ်သီးကိုမစားရသေးသောသူရှိလျှင်၊မိမိအိမ်သို့ပြန်သွားပါလေစေ။သို့မဟုတ်စစ်တိုက်ရာတွင်သေ၍အခြားသောသူသည် ထိုစပျစ်သီးကိုစားလိမ့်မည်ဟုစိုးရိမ်စရာရှိ၏။မိန်းမနှင့်လက်ထပ်၍မသိမ်းရသေးသောသူရှိလျှင်၊မိမိအိမ်သို့ပြန်သွားပါလေစေ။သို့မဟုတ်စစ်တိုက်ရာတွင်သေ၍အခြားသောသူသည် ထိုမိမကိုသိမ့်သိမ့်မည်ဟုစိုးရိမ်စရာရှိသည်ဟု လူများတို့အားပြောရကြမည်။တဖန်လည်းဗိုလ်တို့က၊ကြောက်တတ်သောသဘောရှိ၍စိတ်ပျက်သောသူရှိလျှင်၊မိမိအိမ်သို့ပြန်သွားပါလေစေ။သို့မဟုတ်လျှင်၊ထိုသူစိတ်ပျက်သကဲ့သို့သူ၏အဘော်တို့သည်စိတ်ပျက်ကြလိမ့်မည်ဟုစိုးရိမ်စရာရှိသည်ဟု လူများတို့အားပြောရကြမည်။ဗိုလ်တို့သည် လူများတို့အားထိုသို့ပြောပြီးမှ၊တပ်မှူးတို့သည် လူများကိုစစ်ချီစေရကြမည်အငယ်30မှ20တင်းဒီမြို့တစုံတစ်မြို့ကိုတိုက်ချင်းငါချင်းသောအခါစစ်ငိမ့်မည်အကြောင်းကိုဟစ်ကြော်ရမည်ထိုမြို့သည်စစ်ငိမ့်ရာစကပြေကိုပြန်ပြော၍မြို့တကားကို ဖွင့်ထားလျင် ထိုမြို့၌ရှိသော သူအပေါင်းတို့သည်တင့်အားအခွန်ပေး၍တင့်အမှုကိုထမ်းရကြမည်သို့မဟုတ်စကပြေမပြောဘဲ တင့်ကိုစစ်တိုက်လျင်ထိုမြို့ကိုဝိုင်းထား၍တင်းဤဖျားသခင်သာရဖျားသည်ပင်လက်၌အတော်မူသောအခါယောက်ျားရှိသည်များတို့ကိုဓာနှင့်လှုပ်ကြံရမည်မိမသူငယ်တရိษံအစရှိသောမြို့၌တွေ့သောဥစ္စာရှိသည်များကို ကိုဖို့တင်း၍တင်းဖျားသခင်သာရဖျား ပေးတော်မူသောတင်ဤရန်သူလက်မှရသောဥစ္စာကိုစားရမည်ဤလူမျိုးနေသောမြို့မှတပါ သင်နှင့်ဝေးသောမြို့ရှိသမျှတို့အားထိုတို့ပြုရမည်သင်၏ဘုရားသခင်ဒါရဘုရားသည်သင်အမွေခံเสียဖို့ဤလူမျိုးနေရာမြို့တို့၌အသက်ရှူသော လူတော်ဝါဇုံတယောက်ကိုမျှအသက်မရှင်စေရဟိတ်တိလူအာမောရိလူခာနနီလူဖေရစီလူဟိဝီလူယေဗုတိလူတို့သည်မိမိတို့ဖျားများ၌ပြုသောဆက်ဆုပ်ယွန်ရှာပွဲအမှုတို့ကိုတင့်အားတွင်တင် တင်သည်တင်ဤဖျားသခင်သာရဖျားကိုမပြစ်မှားမိအကြောင်းတင်ဤဖျားသခင်သာရဖျားမှားထားတော်မူသည့်အတိုင်းထိုလူမျိုးအပေါင်းတို့ကို ရှင်းရှင်းဖျက်ဆီးရမည်တင်သည်မြို့စုံတစ်မြို့ကိုတိုက်ယူခြင်းဟာကြာမြင့်စွာ ဝိုင်းထားလျင်တစ်ပင်များကိုမခုတ်မဖြတ်ရ မြေ၌ပေါက်သောအပင်တို့သည် လူအသက်မွေးဖို့ရာဖြစ်သောကြောင့်အတီးကိုသာစားရမည်မြို့ကိုဝိုင်းထားရအမှုကိုဆောင် အပင်ကိုမလှဲရတို့ရတွင်မဆားရသောတစ်ပင်တို့ကို ခုတ်လဲ၍တင်နှင့်စစ်တိုက်သောမြို့ကို မအောင်မီတိုင်အောင်စစ်တိုက်เสียတစားတို့ကိုဆောက်လုပ်ရသောအခွင့်ရှိ၏